မညှိတွယ်ဘူးဆိုတော့တပ္ပုရိသဒါနမဟုတ်ပေဘူးလားအဲ့ဒါတပ္ပုရိသဒါနတဲ့အခုဘုန်းကြီးတို့ပြောတာဒါနမင်္ဂလာပြောနေတာနော်နောက်ကြုံတခိုက်ပြောပြရစေမမှတ်ရသေးတဲ့လူတွေမှတ်ရအောင်လူတတ်အောင်နောက်တပ္ပုရိသဒါနတစ်မျိုးရှိသေးတယ်သူတော်ကောင်းတို့လူနီးတဲ့သူစိန်ဒေတိတဲ့စင်စင်ကြဲကြဲကိုလူတယ် ပစ္စည်းကိုညင်ညင်ညံညံမကောင်းတရားပစ္စည်းမလူဘူးတဲ့ပစ္စည်းတန်ဖိုးနေပါစေအဲ့ဒီပစ္စည်းကိုရေစင်အောင်စေကြကြနာနာသုတ်ပကံများလှလာတဲ့ထဲ့ပြီးတော့ဖြစ်နိုင်နေတယ်ဆိုလို့ရှိရင်ပန်းကလေးတွေဘေးကခွေးပုံးပြီးတော့လှလှပပလှုပ်ပြီးထူရတယ်တဲ့အမွန်တမြတ်လှုပ်ထူရတယ်အဲ့ဒါတော်ကောင်းလို့ထူနီးတဲ့အဲတချို့ကြတော့အဲ့ဒါလိုမဟုတ်ပါဘူးငါပြောတပိလူကျင်တယ်ဆိုလို့ရှိရင် အော်ဘသူရဲ့ကြောင်းမှသွားဗလားအဲသွားမလို့ကဲဒါဖြင့်ဟောဒီငါပြောပြီးယူသွားလိုက်ဆမ်းမအောင်အဲ့ဒါဈေးကဒီနေ့မှဝယ်လာတာအဲငါပြောပြီးမှဖုံတွေလည်းပေးလို့ပြည့်စုံမြေးတွေလည်းပါတယ်အဲအဲ့ဒီအတိုင်းပဲသူမြလည်းလှူခိုင်းလိုက်တယ်အာဘလောက်ကောင်းလဲနော်လူတတ်တာလားမလူတတ်တာလားအဲ့လိုမလုပ်ရဘူးတဲ့သူစိန်ဒေတိစင်စင်ကြဲကြဲလူရမယ်တဲ့ပဏိတံဒေတိအကောင်းအမုံကိုလူရမယ်တဲ့မွန်မြတ်တာလူရမယ် မုံမြတ်တာလှူရမယ်ဆိုတာကိုယ်မရှိတဲ့ဟာမဟုတ်ကိုယ်ရှိတာတည်းကမုံမြတ်တဲ့ဟာသူဒါပြောတာပေါ့မုံမြတ်တဲ့ဟာကိုမုံမြတ်တယ်လို့စိတ်ကသဘောထားပြီးတော့လှူတချို့မှရှိတာကိုပစ္စည်းကနှမျိုးရှိတယ်အကောင်ရှိတယ်အညံ့ရှိတယ်အေးအကောင်တော့တို့သုံးမှဖြစ်မယ်အညံ့မဲ့လှူမှဟောအဲ့လိုမရှိဘူးလားအဲအဲ့ဒီဟာတပ္ပုရိသဒါနမဟုတ်နိုင်ဘူးတဲ့တပ္ပုရိသဒါနဆိုတာ မွန်မြတ်တာလူရတယ်တဲ့စဉ်းစားကြည့်ပါလားအညံ့လူရတယ်ရောအညံ့လူတော့အကျိုးပေးတဲ့အခါဘာပဲပေးမလဲအညံ့မဲ့အကျိုးပေးမှာပေါ့အဲ့ဒါကြောင့်တပ္ပရိသဌာနမဟုတ်ဘူးအကောင်းလူတော့အကောင်းမဲ့အကျိုးပေးမှာပေါ့ဘုန်းကြီးကတလောကတောင်ရင်းကြီးသွားပြီးတော့အသက်တဲ့အလူလောက်တယ်ပစ္စည်းဝတ္ထုတွေလူတယ်နာယီတို့ဘာတို့ညာတို့လည်းပါတဲ့အကောင်းတွေပေါ့လေလူတယ်ပြီးတော့အဲ့ထဲမှာသင်္ကန်းသင်္ကန်းကောင်းတွေလည်းပါတယ် ပြန်လာတဲ့အခါကျတော့တောင်တွင်းကြီးကဒီနေ့ပြန်လာနဲ့ပြန်နောက်တနေ့ကျတော့စီဝိုင်းစီသင်္ကန်းနှစုံတနေ့တည်းနဲ့လာပြီးလှူတယ်မထင်မှတ်တဲ့လူတွေဒဇိမ့်နေဒဇိမ့်တော့မဟုတ်ဘူးပေါ့လေအကြောင်းအရောက်ပေါက်နေတဲ့လူတွေမိုးကုတ်ကတကားအဲ့ဒီလာပြီးလှူတယ်စီဝိုင်းစီသင်္ကန်းဆိုတာအခုခေတ်မှာတော့အကောင်းဆုံးပေါ့ပါပါလှလှနဲ့ဝတ်လို့ကောင်း600အဲအဲ့ဒီတကားတွေတုန်းကတော့650လောက်တော့ပေးရတယ်နဲ့တူပါတယ် အဲ့ဒါလူတော့ဘုန်းကြီးကပြောတာကိုကျောင်းကကိုရင်တို့ကိုရင်တို့အဲ့ဒါသင်္ကန်းတွေရော့သွားအောင်လှူလိုက်တယ်ဆိုတော့အခုပြန်ပြီးတော့ဒီကနေ့လာပြီးစီဝိုင်းစီနှစုံလှူသွားပြန်ပြီလို့ဆိုတော့ကိုရင်ကဘယ်နဲ့ပြောလဲဆိုတော့ဆရာတော်ကတနေ့ကသွားပြီးလှူတာကိုတဲ့အခုရမှာပေါ့တဲ့ဆရာတော်ကတနေ့ကသွားပြီးလှူတာကိုတဲ့အခုရမှာပေါ့တဲ့အဲကောင်းကောင်းလှူရင် ကောင်းကောင်းရတာပဲမကောင်းတရားလှူရဲ့မကောင်းတရားရတယ်ဒါကြောင့်မလို့ပဏိတံတေတိမမြတ်တာကိုလှူရတယ်တဲ့မမြတ်တာကိုလှူရတယ်နောက်တစ်ခါသူစိန်တေတိပဏိတံတေတိကာလေနတေတိဒီမှာလဲတဲ့လျော်လျောက်ပတ်တဲ့အခါမှာလှူပါတယ်ဒါလည်းပါတယ်ဒါလည်းတော်ကောင်းရဲ့လှူပဲတဲ့နောက်စင်ကြယ်မွတ်မြတ်လျောက်ပတ်တော့ခါနောက်ဝိစိတ်ဒါနံတေတိ အလှူခံပုဂ္ဂိုလ်ကိုရောအလှူဝတ္ထုကိုရောရွေးချယ်ပြီးလှူပါတဲ့အလှူခံပုဂ္ဂိုလ်ရွေးချယ်လှူတယ်ဆိုတာသီလသမာဓိအကျင့်သိက္ခာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရွေးချယ်လှူပါလူဝတ္ထုပစ္စည်းလှူတယ်ဆိုတာကကောင်းကောင်းမွန်မွန်တန်တန်ရှင်းရှင်းရွေးချယ်လှူပါဒါပြောတာနောက်ကပ္ပိယံဒေတိအစ္ဆတ္တလှူပါတဲ့ရဟန်းတော်များလှူရင်ရဟန်းတော်များနဲ့အစ္ဆတ္တလှူတော့မအစ္ဆတ္တမလှူပါနဲ့ရှင်သာမဏေများလှူရင်ရှင်သာမဏေများနဲ့အစ္ဆတ္တလှူပါမအစ္ဆတ္တမလှူပါနဲ့ လူကြီးသူမတကြီးရွယ်အိုတွေလှူလို့ရှိရင်တကြီးရွယ်အိုတွေနဲ့အဆတ္တလှူပါမအဆတ္တမလှူပါနဲ့ဒါပြောတာကပ္ပိယံဒေတိအဆတ္တလှူပါတဲ့အဘိနံဒေတိမပြတ်လှူပါတဲ့မပြတ်လှူပါဆိုတာနေတိုင်းလှူနေရမယ်လို့ဒီလိုဆိုလိုတာတော့မဟုတ်ပါဘူးလောကမှာပြောကြတဲ့စကားလိုပေါ့အလှူရေဆက်လက်နဲ့မကွာဆိုတာပြောကြတယ်မဟုတ်လားအဲ့ဒါလိုပေါ့မကြာခဏလှူတာကိုပဲမပြတ်လှူတာလို့ဒီလိုဆိုလိုပါတယ်အဘိနံဒေတိမပြတ်လှူတဲ့နောက်တစ်ခါ တဒံစိတ်တံပတာရေတိတဒံလှူစဲအခါမှာတဒံလှူစဲအခါမှာစိတ်တံပတာရေတိစိတ်ကိုကြည်လင်စေ၏တဲ့လှူတဲ့အခါစိတ်ကြည်လင်စေတဲ့လှူစဲမှာဝမ်းသာတဲ့ကြည်နူးတဲ့နှစ်သိမ့်တဲ့အားရတဲ့ကျေနပ်တဲ့ဒါပြောတာလှူရတဲ့ပစ္စည်းပေါ်မှာညှိတွယ်ပြီးတော့စိတ်မချမ်းမသာဖြစ်နေတဲ့ဟာမျိုးမဟုတ်ဘူးတဲ့လူရလို့မလို့ဝမ်းသာနေတာပြောနေတာပြုံးနေတာဒါကိုစိတ်တံတဏ္ဍစိတ်တံပတာတွေဒီလှူစဲအခါမှာ စိတ်ကြည်လင်စေသည်တဲ့ဓာတ်တော်အတ္တမနောဟောတိလှူပြီးတော့လည်းပဲဝမ်းသာလို့တဲ့စိတ်ကိုကြည်လင်လို့တဲ့မိမိအတူပြန်တွေးမိတိုင်းတွေးမိတိုင်းကြည်နူးနှစ်သိမ့်အားရခြင်းနဲ့ဝမ်းသာနေတဲ့အဲ့ဒီအလှမျိုးဟာလည်းပဲတပ္ပုရိသဒါနပါတဲ့သူတော်ကောင်းတို့ရဲ့အလှတဲ့အဲ့ဒါလည်းပဲဘယ်နှချက်တွေးတော့ရှစ်ချက်ပါပါပါလိုက်မလို့နံပါတ်1စင်စင်ကြဲကြဲလှူပါနံပါတ်2ကောင်းမွန်လှူပါနံပါတ်3 သင့်လျော်လျော်ပတ်တဲ့အခါမှာလူပါနံပါတ်၄ရွေးချယ်ပြီးလူပါနံပါတ်5အစတာလူပါနံပါတ်6မပြတ်လူပါနံပါတ်9လူစေအခါမှာစိတ်ကြည်ပါစေနံပါတ်8လူပြီးတဲ့အခါမှာလည်းစိတ်ကြည်ပါစေ8မျိုးတဲ့ဒါလည်းပဲတပ်ပုရိသဒါနသူတော်ကောင်းတို့ရဲ့တူနီးပဲတဲ့ ဆိုစင်ကြယ်မောမြလျောက်ပတ်သောခါရွေးချယ်အစမပြတ်လူပါလူစဲတတိလူပြီးပြန်ကစိတ်ကြည်မြဲသူလဲတပရိတာစိတ်ကြည်မြဲသူလဲတပရိတာသို့ တိုင်းလှူမယ်ဆိုလို့ရှိရင်တော့ဒီအလူဟာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာမဖြစ်နိုင်ပေဘူးလားဖြစ်နိုင်ပြီတဲ့ကဲဒါနတော်ပြီနောက်ဒါနိသာဓမ္မစရိယာအစဓမ္မစရိယာသာသူစရိုက်7ပါးကောင်းမှုများကိုမချားနေညပြုကျင့်ရခြင်းသည်၎င်းသူစရိုက်တရားတွေကိုနေရောညပါဘယ်အခါမဆိုပြုကျင့်တာဟာလည်းပဲကြီးဝါချမ်းသာကြောင်း ကောင်းမြတ်သောမင်္ဂလာပါပဲတဲ့သူစီရိုက်7ပါးဆိုတာဘယ်ဟာတွေလဲကာယကံသူစီရိုက်3ပါးဝစီကံသူစီရိုက်4ပါးမနောကံသူစီရိုက်3ပါးဟုတ်ကဲ့လားကာယကံသူစီရိုက်3ပါးကဘာလဲတတ္တဝရဲ့အသက်မတတ်ခြင်းသူတစ်ပါးပစ္စည်းမတရားမယူခြင်း သူများကာမဂုဏ်မှမပြစ်မှားခြင်း မူသာမပြောခြင်းအနှစ်ပါရရှိတဲ့စကားကိုသာပြောခြင်းဂုံမချောခြင်းကျမ်းတန်ရိုင်းဆိုင်တဲ့စကားမပြောခြင်းနူးညံ့သိမ်မွေ့ตาရချုံမြပြရဝါစာစကားကိုသာပြောဆိုခြင်းအနှစ်ရှိတဲ့အနှစ်ပါတဲ့စကားပဲပြောဆိုခြင်းသူတစ်ပါးရဲ့ပစ္စည်းကိုလိုချင်စိတ်မရှိခြင်းသူတစ်ပါးကိုစိတ်နဲ့တောင်မပြင်းမှားခြင်းဘာသာအယူဝါဒအယူဝါဒမှအောင်ယူခြင်းဒီ၁၀ပါးဟာသူစရိုက်၁၀ပါးမဟုတ်ဘူးလား မတမခုကာမဂုံမမမှုသားမပြောဂုံမချောကြံသောစကားမဆိုအနှစ်ကိုပြောကြသူတစ်ပါးပစ္စည်းမလို့သူကိုမပြင်းမှဘာသာတရားမှန်စေဤဆဲတွေခေါ်လေသူစရိုက်ဟုတ်သလားစာအုပ်ထဲမှာပါတယ်အတူတူရေးထားတာသမဏ89နော်ဓမ္မစရိယာသသူစရိုက်တရားများကိုကြည်ညင်းမင်္ဂလာတဲ့မတမခိုးကာမဂုံမမမှုသားမပြောဂုံမချော ပြန်တော်စကားမဆိုအနှစ်ကိုပြောကြသူတစ်ပါးပစ္စည်းမလိုသူ့ကိုမပြင်းမဘာသာတရားမှန်စေဤဆဲတွေမှတ်လေသူစရိုက်ကောင်းတဲ့ကုသိုလ်လုပ်ငန်းတွေကြီးပဲအဲ့ဒါကိုပဲကုသိုလ်ကမ္မပဋ္ဌာတရား10ပါးလို့ခေါ်တယ်ကုသိုလ်ကမ္မပဋ္ဌာတရား10ပါးကမ္မဆိုတာအလုတ်ပဋ္ဌာဆိုတာသူဂတိရောက်ကြောင်းလံကောင်းလမ်းမှာကမ္မပဋ္ဌာ သူကရိယောက်ျောင်းလမ်းကောင်းလမ်းမှဖြစ်တဲ့ကုသိုလ်ကောင်းမှုတွေလို့ဒီလိုဆိုလို့တဲ့အဲ့ဒါသူစရိုက်10ပါးပဲဒီသူစရိုက်10ပါးပြုပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ဟာကောင်းကျိုးရမလားဆိုကျိုးရမလားကောင်းညွရမည်သိကြတယ်သူစရိုက်တရားကိုသေသေးချာချာကြင့်ကြံလို့မလို့ရှိကဓမ္မပါဠခေါ်တဲ့ယွာတရွာဓမ္မဆိုတာတရားပါဠဆိုတာစောင့်တာတရားကိုစောင့်တဲ့ယွာအဲ့ဒီယွာကလူတွေဆိုလို့ရှိရင် ဘယ်တော့ခါမှငငယ်ရွယ်ရွယ်မှမသေးရဘူးတဲ့။ဘာဖြစ်လို့လဲဆိုတော့အဲ့ဒီသူစရိုက်10ပါးကိုကြာကြာနာနာပြုကျင်လို့ဒုစရိုက်တွေရှောင်းပြီးတော့သူစရိုက်တွေကိုပဲပြုကျင်ကြလို့ဖြစ်နိုင်မှာမလား။သိဖြစ်နိုင်တာပေါ့။ဒုစရိုက်ဆောင်သူစရိုက်ပြင့်ပြီဆိုလို့ရှိရင်ကောင်းကျိုးချမ်းသာရင်မုတ်ချရမှာဆိုတော့အသက်လည်းရှိမယ်အစင်လည်းရလှမယ်ပစ္စည်းဥစ္စာလည်းချမ်းသာကြွယ်ဝမယ်ကိုချမ်းသာစိတ်ချမ်းသာလည်းရှိမယ်အဲ့ဒီတရားလုံးကဒီလိုပဲတဲ့ ဒါနဲ့အဲ့ဒီရွာကဓမ္မပါဠဆိုတဲ့ရွာသူကြီးကသူ့သားငယ်ဓမ္မပါဠကိုတက္ကသိုလ်ပြည်ဒိတာပါမောက္ခဆရာထံပညာသင်လွတ်တော့ပညာတွေစုံတဲ့အခါကျတော့ဆရာကြီးကတပည့်ကြီးရာထားပြီးသူ့လက်ထောက်အနေနဲ့စာပေပို့ချခိုင်းတနေ့မှတပည့်တွေကစုပြီးတော့အဲဆရာကြီးရဲ့သားကြီးတယောက်ကကွယ်လွန်းသွားတယ်ငငယ်ရွယ်မှာကွယ်လွန်းသွားတဲ့အခါကျတော့ကျောင်းသားတွေစုပေါင်းပြီးပြောနေကြတယ်။အော်ဆရာကြီးရဲ့သား ပညာလည်းတော်တယ်အလိမ္မာလည်းလိမ္မာလိမ္မာရင်ကျမှုလည်းရှိတယ်တိခံမှုလည်းရှိတယ်နှိမ့်ချမှုလည်းရှိတယ်အမတန်တော်တဲ့ဒီကြောင့်သာသေးသွားနှမျောစရာကောင်း ਈ တာအဲ့လိုပြောတာကိုဓမ္မပါဠငယ်ကကြားတဲ့အခါကျတော့ဘယ်နဲ့မိတ်ဆွေတို့တငယ်ချင်းတို့ငငယ်ရွယ်နဲ့သေးတယ်ဟုတ်သလားဟုတ်တာပေါ့ဆရာကြီးသားကြီးလေအငယ်လေးရှိသေးသေးတာပဲဟာမဟုတ်ပါဘူးလူဆိုတာငငယ်ရွယ်မသေးဘူးဓမ္မပါဠပြောတယ်မဟုတ်ဘူးလေသေလို့မလို့အခုမှတင်ញိုင်ကုန်သွားအောင်ချပြီးပြီ မဟုတ်သေးပါဘူးလူဆိုတာကြီးမှသေးရတယ်ငငယ်ရွယ်ရွယ်မသေးရဘူးတဲ့ဟောဘာကြောင့်သူဒီလောက်အကြောက်ကပြောနေတာအဲသူတို့ရွာမှာငငယ်ရွယ်ရွယ်သေးတာဘာတခါမှမရှိဘူးလို့ဒါကြောင့်ငငယ်ရွယ်သေးတာသူသိကိုမသိဘူးဒါကြောင့်အကြောက်ကပြောနေဒါဒီလိုဓမ္မပလငယ်အကြောက်ကပြောနေတဲ့ဇကားကိုဆရာကြားတဲ့ခါကျတော့ဆရာကဓမ္မပလငယ်ခေါ်မိတယ်နေသမအောင်ဓမ္မပလမင်းတို့ရွာမှာ လူတွေသေးတဲ့အခါကျတော့ဘယ်ခါမှသေးကြလဲအာအသက်ကြီးမှသေးတာပဲဟိုငငယ်ရွယ်သေးတာမရှိဘူးလားမသေးပါဘူးဘယ်တော့ခါမှငငယ်ရွယ်မသေးဘူးဆရာကြီးဟုတ်ကဲ့လားဟုတ်ပါတယ်ဆရာကြီးကမှတ်တယ်အေးကောင်းပြီကောင်းပြီခဲ့သွားတော့နောက်နှစ်ရက်လောက်ရှိတဲ့အခါကျတော့ဆရာကြီးကကျောင်းစာသင်ဖို့ရအတွက်ဓမ္မပါဠိငယ်ကိုငါလွှဲအပ်ပြခဲ့တယ်ကဲဆရာတို့ထီးထွက်เสียရှိသေးတယ်ကွယ်ကဲစာကြည့်ပြီးတော့ကျောင်းသားတွေသင်ပေးပါအုပ်ချုပ်ပါဆိုပြီးလွှဲပြခဲ့တယ် နောက်ပါတပည့်တယောက်နဲ့ဆရာကြီးထွက်သွားတယ်ဘယ်သွားတာလဲဆိုတော့အဲ့ဒီဓမ္မပါဠငယ်ရဲ့ကာတိတိုင်းကဓမ္မပါဠရွာသွားတာနောက်ကတပည့်ကအိတ်ကြီးတဲ့အိတ်ဆွဲလို့ဟိုကြတော့ရောက်သွားဓမ္မပါဠတကြီးအိမ်ရောက်သွားတဲ့အခါကျတော့ဟိုကခီဥကျိုးစိုးလို့ဥကျိုးခီဥကျိုးစိုးပြီးသမင်းမှာကျွေးမွေးလို့အဲ့ဒီမှာကျမ်းဂန်ကလေဖော်ပြထားတယ်ဘလို့ဖော်ပြသလဲလို့ဆိုတော့အဲ့ဒီဆရာကြီးဟာဓမ္မပါဠကြီးရဲ့အိမ်ဟောရောက်တယ်ဆိုရင်ပဲတဲ့အိမ်ထဲက အိမ်မော်တွေရောအိမ်ကလူတွေအားလုံးရောထွက်လာပြီးတော့ဆရာကြီးခီးဥကြကြတယ်တဲ့ဆရာကြီးစီကထီယူတာလူဖဏယူတာယူနောက်ပါတတိထံကပစ္စည်းပစ္စယတွေတဲတဲ့လူကတဲနဲ့အဲ့ဒါလိုလောက်ကြတယ်တဲ့အတုယူเสียမကောင်းဘူးလားအဲ့ဝကြည်တာသူစရိုက်တရားကျင့်တာဟုတ်ကဲ့လားနော်အဲ့ဒါလိုလောက်တယ်တဲ့ကျန်ကန်ကတေချာဖော်ပြထားတယ်ဒါနဲ့ကျွဲသမင်းမှာကျွဲမိပြီးအေးစစ်စစ်ရှိတဲ့အခါကျတော့မှဆရာကြီးကပြောတယ် ဓမ္မပလဗြဟ္မဏကြီးအကျွန်ုပ်လာတာတခြားမဟုတ်ပါဘူးသိပြီးသားဒါဆရာကြီးပမောက္ခဆရာကြီးဆိုတာကျောင်းသားသွားအဆင်လေးကသိထားတယ်အကျွန်ုပ်လာတာတခြားမဟုတ်ပါဘူးအသင်ရဲ့အသာဟာဆက်ရှိရသောတတ်တုနဲ့ပြည်စုံပါပြီ ပြည်ပင်ပြည်စုံကြတော့လည်းပဲယောဂဝေဒနာတစ်ခုကြောင့်မကြခင်ကပဲဆုံးသွားပါတယ်အဲ့ဒါစိတ်ကောင်းကောင်းထားပါလူဆိုတာတေမျိုးကြီးမှုတုံလှုပ်မှုတော့မရှိပါနဲ့အကြောင်းကြားရုံလာတာပါဆရာကြီးကတွယ်တွယ်ဝိုက်ဝိုက်နဲ့ကြာကြာနာနာဖြောင်းဖြောင်းဖြားဖြားပြောတယ် ဆရာကြီးစကားလဲဆုံးရောဓမ္မပါဠကရီလိုက်တာတယ်ဟာဟာဟာဟာဟာဟာနဲ့ဆရာကြီးအာအာသိမ့်ပြီးကြောင်းသွားဘယ်နဲ့ဖြစ်တာပါလိမ့်မလဲကြောင်းသွားတော့မှမေးတယ်ဘယ်နဲ့ဘယ်နဲ့ဓမ္မဓမ္မပါဠပြင်မလိုက်ဘာဖြစ်သွားတာတော့သူများသားသေးလဲကြားလို့ရှိရင်ငိုရပါတယ်သင်ကရီတော့သင်သားတင်မချစ်လို့လားချစ်ပါတော့ဆရာကြီးရဲ့ကျွန်ုပ်လောက်သားချစ်တဲ့ဆရာကြားသားချစ်တဲ့ပုဂ္ဂိုလ်ပဲရှိမလဲ ကျွန်ုပ်ဟိတာတရားမဟုတ်ပါဘူးကျွန်ုပ်ချစ်တဲ့သားဟာမသေးပဲဆရာကြီးကြောင့်မှအခုရှိနေလို့ကြီးတာပါမဟုတ်ပါဘူးတကယ်သေးလို့အယိုးတွေထုတ်ပြတယ်ဟောတာအဲ့ဒီဓမ္မပါဠိငယ်ရဲ့အယိုးတွေပဲသူသေးလို့မလို့မိတကြိုးပြီးကျန်တဲ့အယိုးတွေကောက်လာတယ်ဒီမှာအဲ့ဒီအခါကျတော့ဓမ္မပါဠိဗျမနာကြီးတွေမဟုတ်ဘူးတအိမ်သားလုံးကတဟဟထကြီးတယ် historical မြတ်ဖြစ်သလားမသိပါဘူးထကြီးတယ်တဲ့ ဒါနဲ့ရီယုံမကဘူးပြောတဲ့ဆရာကြီးတဲ့ကျွန်ုပ်တို့သားကမသေးပါဘူးဆရာကြီးကြောင့်မှကျန်းကျန်းမာမာရှိနေပါတယ်အဲ့ဒီအယိုးတွေဟာခွေးရိုးတွေလည်းဖြစ်ပါလိမ့်မယ်ဆေးရိုးတွေလည်းဖြစ်ပါလိမ့်မယ်အသာသာသွားလွှင့်ပြလိုက်ပါလို့ပြောတယ်ဘလောက်ခိုင်မာနေလဲသူတို့စိတ်ထဲမှာယုံကြည်ချက်ကဘာဖြစ်လို့အဲသူတရားတရားတွေကျင့်နေတော့တခါမှငငယ်ရွယ်ရွယ်မသေးဘူးကြဘူးဆိုတော့အဲ့ဒါသူတို့မှခိုင်ခိုင်မာမာယုံကြည်ချက်ကရှိနေတာ ဒီတော့မှပြမနာကြီးကဆရာကြီးကကဲဓမ္မပါဠပြမနာကြီးဒီလိုဆိုလို့ရှိရင်သင်ပြောတဲ့အတိုင်းမှန်ပါတယ်တဲ့သင်တို့ရမှာငရေသူတွေမသေးဘူးဆိုတာသိရတဲ့အတွက်ဟုတ်မဟုတ်စုံစမ်းကြလို့ကျွန်တော်လာတာပါဒီရိုးတွေကသင်ပြောတဲ့အတိုင်းစိတ်ရိုးတွေပါသင်္သာဓမ္မကပါဠငယ်ဟာကြောင့်မှကျမ်းမြတ်မှချမ်းချမ်းသာသာနဲ့ရှိပါတယ်အဲ့တခုသိကြနာကတော့သင်တို့ဟာဘာကြောင့်များသင်တို့အရွယ်သင်တို့ယွာမှာငငယ်ရွယ်ရွယ်တွေမသေးတော့ ဘယ်အကျင့်တွေဘယ်တရားတွေကျင့်နေလို့လဲအဲ့ဒီတရားတွေကျွန်ုပ်တို့လည်းကျင့်ကြံလို့မလို့သင်ပြပေးပါအောင်ရေးပေးပါအောင်လို့အဲ့ဒါလို့ပြောတဲ့အခါကျတော့မှဓမ္မမလပြမနာကြီးကဘာကြောင့်မသေးတယ်ဆိုတာပြောပြီးတော့ရေးပေးတယ်တဲ့အဲ့ဒါကိုဒီမှာဘုန်းကြီးတို့ကဆောင်းပုတ်ကလေးနဲ့ပဲလှုပ်ထားတယ်စာမျက်နှာ82မှာ ဆောင်းရမ်းတဲ့သင်တို့မျိုးဆွေငဲသူတွေမသေးပါကြောင့်ဤ ဘယ်တရားနဲ့ဘယ်အကျင့်ကျင့်ကြလို့ပါနီးဘယ်အကျင့်ကိုကျင့်နေဆိုဒီလိုအကျိုးရသနည်းအိုပြမနာတိလိုလားပြောပြစေခြင်းသည်အခုမှရေးတဲ့ဆောင်းပေါင်းမဟုတ်ပါဘူး84ခု5ခုနှစ်လောက်ကတည်းကရေးပြီးဟောလာတဲ့တရားပဲဒါကြောင့်မလို့ဒီထက်လွယ်လွယ်ကူကူဆွဲထည့်လိုက်တာ gain ဖတ်ပါဘုန်းကြီးချပြမနေပါရစေနဲ့လွယ်ပါတယ်ဆိုသင်တို့မျိုးဆွေ မသေးပါကြောင့်ဤဘယ်ကျင့်ကိုကျင့်နေဆိုဒီလိုအကျိုးရမနည်းအိုပြမနာတိလိုလားပြောပြစေခြင်းသည်တို့မျိုးဆွေများကျင့်တရားမှတ်သားလေတော့ပြောပါမည်သူစီရိုက်တရားကျင့်ကြိုးစားမှုသားဆောင်ရသည် သူတော်မကြိုက်ဒုစရိုက်ဆွေးလိုက်မျိုးလိုက်ရှောင်ကျင်သည်မြဲလာစေအလုတ်တွေတို့ဆွေရှောင်ကျင်သည်သူယောသူတော်ဟောပြောသောလျောအောင်နာကြသည်သူယောဓမ္မစွန့်တယ်ချပန္တာတရားပေါ်များသည်ဘာရှိသူတော်တွေအမြဲစိကသည်ယဟန်ဘုံနာစသည်အာဆွမ်းမြသူပါသည် မလူခင်လူသက်လူကြီးလက်လိုက်လဲဝမ်းသာသည်ထို့ကြောင့်တို့ဆွေမဲ့သူတွေမသေးပေခင်သည်သတ္တာခိုရာတေသတ္တာဝေစွာရှောင်ကျင်သည်ဇနီးမောင်နှံကျင့်ဖောက်ကြအမှန်ကျင့်ရှင်သည်သီလပြုစုမြတ်အိမ်လူခွာမူသားကနေမာသည်ပညာတုဒ္ဒဆွေဆုံးရဝေဒကျွမ်းကျင်သည် တမိသားလုံးသူကျင့်သုံးသက်ဆုံးလူရှောင်သည်သဆွေမျိုးလုံးသူကျင့်သုံးသက်ဆုံးလူရှောင်သည်ချွေရန်တွေလည်းလူဆောင်ရဲသူပဲကျင့်သုံးသည်ဓမ္မလွန်လည်းကောင်းဖို့လည်းစိတ်ထဲဤသူသည်ထို့ကြောင့်တို့ဆွေနဲ့သူတွေမသေးပေကင်းသည်ထိကဆောင်ရှောက်မိုးရေပေါ့မရောက်ပမာဏီတရားจิตမှတရားကမုတ်ချဆောင်ရှောက်သည် ကောင်းစွာဖြင့်ရာတရားမှာချမ်းသာဆောင်ပေသည်တရားတေချာတရားကမုတ်ချမဆောင်သည်တရားသိင်္ဂါလူမိုက်မှာချမ်းသာပေသည်တော့လောက်ပါပြီဒီတော့အဲ့ဒီကအတိဗ္ဗံမသိတာများရှိသေးလားကျင်းနေတာပဲသူသူရုပ်သူတော်ဟောပြောတော်လျောအောင်နာကြသည် သူယုတ်မာကလာဟောလဲနာလိုက်တာပဲတဲ့သူတော်ကောင်းတွေကသူတော်ကောင်းတရားစကားဟောကြလဲနာလိုက်တာပဲတဲ့သို့တော်လည်းပဲကိုလိုချင်တာယူတယ်မလိုချင်တာတော့ပယ်ပြစ်လိုက်တယ်တဲ့သူယုတ်ဓမ္မစွန့်ပယ်ချတန်တာတရားပွားများသည်သူယုတ်မာတို့တဲ့ဟောပြောတဲ့တရားတွေကိုတော့ဖယ်ထားလိုက်ပါတယ်တဲ့တန်တဆိုတာသူတော်ကောင်းတန်တသူတော်ကောင်းသူတော်ကောင်းတရားကိုပဲလိုက်နာကျင့်ကြံပွားများအထောက်ပါတယ်တဲ့အဲ့ဒီတစ်ချက်ကလေးပဲနည်းနည်း တန်တဆိုတဲ့စကားလုံးလေးပြောเสียရှိတယ်ဒါပဲဒီတော့ဒီမှာနောက်ဆုံးကတရားပဲချတရားကမုတ်ချမဆောင်ကြီးတရားကိုပယ်ထားတဲ့ပုဂ္ဂိုလ်ဆိုရင်တရားကဘယ်နည်းနဲ့မှမဆောင်ဘူးတဲ့တရားကင်းกว่าလူမိုက်မှာချမ်းသာဝေလေသည်ပါတယ်တော့တရားကိုမဆောင်လို့တရားကင်းกว่าနေတဲ့လူမိုက်ကိုတရားကမဆောင်တဲ့အခါကျတော့သူကချမ်းသာမလားဆင်းရဲမလား အဲအမြဲတစေဆင်းရဲလို့နေပြီတဲ့အဲ့ဒါကြည့်ကြတော့တွေ့မှာပေါ့မဟုတ်လားတွေ့တွေ့ရလားမဲတွေ့နေလိုက်တာထိကစောင့်ရှောက်မိုးရေပေါက်မရောက်ပမာကြီးထိကိုကြညာရနာကင်ပြီးတော့မိုးရေကာတဲ့အခါကျတော့မိမိကထိကိုစောင့်ရှောက်တယ်လို့ထိကမိမိကိုစောင့်ရှောက်တဲ့အခါကျတော့မိမိမှာမိုးရေစိုးသလား မစိုးဘူးထီးကိုစောင့်ရှောက်လို့ထီးကပြန်စောင့်ရှောက်တာမဟုတ်ဘူးလားအဲ့ဒီတိုင်းပဲတရားကျင့်မှတရားကမုတ်ချစောင့်ရှောက်သည်တရားတော်အတိုင်းညီညာအောင်ညီညွတ်အောင်ကြင်ကြံမှပဲတရားတော်ကစောင့်ရှောက်တယ်တရားတော်စောင့်ရှောက်မှပဲချမ်းသာတယ်မဟုတ်ပေဘူးလားအဲ့ဒါကိုမြမပါဠဓမ္မပါဠဗျမနာကြီးကရေးပြီးတော့ဆရာပါမောက္ခကြီးလည်းသဘောကျပြီးရေးယူသွားတယ်ရေးယူသွားပြီးပြန်သွား ဟိုကြတဲ့အခါကျမှဓမ္မပါဠိနဲ့ပညာစုံလို့မလို့ပြန်ပြီးတော့ဂိုင်းမင်းတို့ရွာငါလက်တွေ့သွားပြီးတော့ကွင်းဆင်းခဲ့ပြီဒါကြောင့်မလို့သင်ပြောတဲ့အတိုင်းဓမ္မပါဠိရွာမှာဓမ္မပါဠိအမျိုးငယ်သူတွေမသေးကြဘူးဆိုတာယုံယုံကြည်ကြည်နဲ့တွေ့ကြရသိကြရပြီသိကြတဲ့အတိုင်းတို့များလည်းပဲကျင့်စရာနီးလန်တွေရေးယူခဲ့ပြီကျေးဇူးတင်ပါတယ်မင်းသွားပြီးတော့ဆိုပြီးတော့ဓမ္မပါဠိနဲ့ပြန်လွှတ်လိုက်သည်တဲ့တော်လောက်ပြီဓမ္မစရိယမင်္ဂလာ ကျင့်ဖို့ပဲလိုတယ်နော်ကျင့်ဖို့ပဲလိုတယ်ညောင်ညာတကနိသသင်္ဃဟောဒါနိသဓမ္မစရိယညာတကနိသသင်္ဃဟောနဝိဇာနိကမ္မနိဣတံမင်္ဂလမௌဓမညာတကနိသသင်္ဃဟောမိဘဖဘမိဘဖဘစင်မပြက်ဖဲနွယ်ဆက်စယုကိုဆွေမျိုးကိုဆွေမျိုးတို့ကို မချွတ်စေကြထောက်ပံ့ရခြင်းသည်လည်းဥဒ္ဓမချမ်းသာဆောင်တလွန်ထူးမြတ်သည့် မင်္ဂလာကြီးပွားချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပဲဒီအမိဘကအစဉ်အဆက်ဆက်သွဲပြီးတော့ဆက်ဆက်မိတဲ့ဆွေမျိုးတွေအဖဘက်ကအစဉ်အဆက်ဆက်သွဲပြီးတော့ဆက်ဆက်မိတဲ့တော်ဆက်နေတဲ့ဆွေမျိုးတွေအဲ့ဒီဆွေမျိုးနှမျိုးလုံးကိုပဲဆွေမျိုးတွေကိုထောက်ပံ့ရမယ်ပြုစုရမယ်ဝတ္တရားရှိတဲ့ရှိတဲ့အတိုင်းလည်းမိမိတို့စွမ်းနိုင်သမျှဆွေမျိုးတို့ကိုမချွတ်စေကြရအောင်ထောက်ပံ့ရတယ်အဲ့ဒါလို့ထောက်ပံ့ခြင်းဟာလည်းပဲကောင်းမြတ်သောမင်္ဂလာပဲဟုတ်သလား ဆိုပါညာတကနိစ္စသင်္ဃဟောဥဒ္ဓမံအဲ့တော့ ဆွေမျိုးအချင်းချင်းတတ်နိုင်သမျှနှုတ်ဤဆောင်ပါခြင်းကိုယ်ဤဆောင်ပါခြင်းနဲ့ဆောင်မထောက်ထောက်ပံ့ပြုစုပြီးတော့စိတ်ထဲကလည်းမေတ္တာတရားထားမယ်ဆိုလို့ရှိရင်ဆွေမျိုးတို့ကြားထဲမှာညီညွတ်မှုမရှိပြီဘူးလားညီညွတ်ပြီဆိုလို့ရှိရင်ဆွေမျိုးတို့တာမညဆိုတော့လည်းပဲတူတုံစင်ညီရင်အကိုမောင်ရင်နှမလို့ချစ်ခင်ကျင်နာမှုမရှိကြဘူးလားဒီလိုဆိုလို့ရှိရင်အချင်းချင်းဒုက္ခရောက်တယ်ဆိုလို့ရှိရင်ကတင်ညကူညီကြတာနဲ့ပဲဒုက္ခရဲ့လို့ရှိနိုင်ပါအောင်တော့မလား မရှိနိုင်တော့ဘူးတဲ့အဲ့ဒါတလောက်သိလို့ရှိရင်တော်ပြီတဲ့အဆွေမျိုးတွေကို ထောက်ပံ့တာမှာသင်္ဃဟတရား၄ပါးကိုကျင့်ခြင်းဟာလည်းပဲဆွေမျိုးတို့ကို ထောက်ပံ့ခြင်းပဲတဲ့ဒါနပေယဝိဇာအထစရိယာတမဏထတာအဲ့ဒါသင်္ဃတရား၄ပါးခေါ်တယ်သင်္ဃဟဆိုတာဒီနေရာမှာချီးမြှောက်ထောက်ပံ့ခြင်းချီးမြှောက်ထောက်ပံ့ခြင်းဖြစ်တဲ့ချီးမြှောက်ထောက်ပံ့ကြောင်းဖြစ်တဲ့ဒီတရားတွေကိုသင်္ဃဟဝတ္ထုလို့လည်းခေါ်တယ် ဒါကြောင့်သင်္ကဝတ္ထု၄ပါးနဲ့ဆိုတာဒါနစွန့်ကြဲပေးကမ်းခြင်းတတ်နိုင်သမျှဆံပေးခြင်းစီပေးခြင်းပိုက်ဆံခြင်းငွေပေးခြင်းအဝတ်အစားပေးခြင်းစသည်ရှစ်ဖွယ်သောစကားကိုပြောဆိုခြင်းဆွေမျိုးတွေနဲ့ပြောတဲ့အခါနားချိုတဲ့နားခံသားမဲ့စကားပြရဝါစာတရားချုံမြတဲ့စကားကိုပဲပြောရမယ်အကျိုးစီးပွားကိုဆောင်ရွက်ခြင်းဆွေမျိုးတွေရဲ့အကျိုးစီးပွားကိုတနည်းနည်းဖြင့်မိမိတတ်နိုင်တဲ့ဘက်ကဆောင်ရွက်ခြင်းဘယ်ဆွေမျိုးမဆိုမိမိနဲ့ဓာန်လူထားပြီးဆက်ဆံခြင်း ငါကသူ့ရဲ့ဘိုးပစ္စည်းတွေငါကသူ့ရဲ့ဘိုးပညာတတ်တယ်ဆိုပြီးတော့သူ့ကိုနှိမ်ချကိုယ့်ကိုမြင့်မြောက်ပြီးဒီလိုမဆက်ဆံပါနဲ့တဲ့ဘသူကပဲဆက်ဆံဆက်ဆံကိုနှစ်တန်းသူဆက်ဆံပါဒီနေရာမှာသင်္ဃဝတ္ထု၄ပါးနဲ့ဆွေမျိုးတို့ကိုချီးမြှောက်ထောက်ပံ့တယ်ဆိုပေမဲ့လို့ဒီသင်္ဃဝတ္ထု၄ပါးဟာမိမိတို့အတိုင်းအဝိုင်းမှန်သမျှဘယ်ပုဂ္ဂိုလ်နဲ့ပဲဆက်ဆံဆက်ဆံဒီအတိုင်းကျင့်ရမှာစွန့်ကြဲပေကံလှူဒါန်းရမယ်တန်နိုင်သမျှချစ်ဝဲစကားပြောကြရမယ် သူအကျိုးတတ်နိုင်သမျှဆောင်ရွက်ပေးရမယ်သူ့ကိုကိုယ်နဲ့တန်တူဆက်ဆံရမယ်သူ့ကိုအောက်ချနှိမ့်ချပြီးကိုယ့်ကိုမြင့်မြောက်ပြီးမဆက်ဆံရဘူးဒါသင်္ကဝတ္ထု၄ပါးပဲအဲ့ဒီမှာမြတ်စွာဘုရားဘုရားမြတ်စွာဘုရားတာဂီဝင်မင်းမျိုးတွေကိုဆွေမျိုးတွေကိုစောင့်ရှောက်တဲ့အချက်ကထင်ရှားလို့မလို့ဒီထက်မှဘုန်းကြီးတို့ထည့်ရေးထားတယ်တော်တော်ချင်းချင်းပြောရမယ်ဆိုလို့ရှိရင်ဝိတ္တူပဆိုတာကောသလမင်းကြီးရဲ့ကောသလမင်းကြီးနဲ့ တာကီဝင်မေးမျိုးတွေကကျွမ်မဆိုပါစို့မဟာနံကျွမ်မမဟာနံကြီးမဟာနံတာကီဝင်မင်းကြီးရဲ့ကျွမ်မကိုတာကီဝင်မင်းမျိုးဆိုပြီးတော့တာကီမျိုးတွေကလိမ့်ပြီးကောသလမင်းကြီးတောင်းလို့မလို့ပေးလိုက်တယ်ဟိုကကောသလမင်းကြီးကတာကီမျိုးမှတ်ပြီးတော့ဒီကျွမ်မကိုမိဖုရားအရာမိဖုရားငယ်ပေါ့လေထားပြီးတော့လက်ထပ်ပြီးတော့ချင်းမြောက်ထားတယ်သူကဘာကြောင့်တောင်းတာလဲလို့ဆိုတော့ တာဂိဝင်မင်းမျိုးယဟန်တော်တွေဟာတာဂိဝင်မင်းမျိုးတွေနဲ့ဆွေမျိုးဖြစ်တဲ့အတွက်ပို့ပြီးတော့ယဉ်နှီးတယ်ကျွမ်းဝင်တယ်သူနဲ့တော့ဆွေမျိုးမဟုတ်တဲ့အတွက်မယဉ်နှီးမကျွမ်းဝင်ခြင်းဘူးသူကတန်ဃာတော်တွေနဲ့ယဉ်နှီးကျွမ်းဝင်ကြတယ်တနေ့ဒီဟာနဲ့စကားစမိလို့မလို့မြတ်စွာဘုရားမိန့်ကြတဲ့အခါကျတော့သူလည်းပဲယဟန်တော်တွေနဲ့ယဉ်နှီးကျွမ်းဝင်အောင်ယဟန်တော်တွေကသူ့ကိုဆွေလိုမျိုးလိုသဘောထားအောင်ဆိုပြီးတော့ဆွေမျိုးဆက်ချင်တာနဲ့တာဂိဝင်မင်းနဲ့စီသွားပြီးလှုပ်ပြီးတော့သမီးကညာတောင်းတော့တာဂိဝင်မင်းဆိုတာကိုယ်အမျိုးပြက်မှတိတ်ဆိုးတယ် ဒါကြောင့်မလို့သူတို့ကအတံဘိဏခတိယလို့သူတို့ကိုသူတို့ခေါ်တယ်အတံဘိဏဘသူဘယ်အမျိုးနဲ့မှတခြားအမျိုးနဲ့မရောမရှက်ဖဲနဲ့မိမိတို့အမျိုးတန်တန်နေတဲ့သာဂီဝင်မင်းနေလို့ဆိုလိုတယ်ဒါကြောင့်မလို့ကောသလမင်းသွားပြီးတောင်းတဲ့အခါကျတော့ဘယ်ပေးလိုက်မလဲဒါပေမဲ့မပေးဘူးဆိုလို့ရှိရင်ရံပြုတ်မှကြောက်တဲ့အခါကျတော့မဟာနာမတာဂီဝင်မင်းရဲ့ကျွန်မတဲ့ကကျွန်မတယောက်ကိုဒါတာဂီဝင်မင်းသမီးပဲဆိုပြီးတော့လိမ့်ပြီးပေးလိုက်တယ်ပေးလိုက်တဲ့အခါကျကောသလမင်းကြီးက တာဂီမင်းသမီးမှတ်ပြီးတော့ယူထားလိုက်တယ်ယူပြီးတော့နောက်ကြတော့သားတယောက်ခွာတော့နာမည်ကဝိတတုပတနေ့မှဝိတတုပငင်းငယ်သူရဲ့အမိဘက်ကဆွေမျိုးတွေတာဂီဝင်မင်းမျိုးတွေစီသွားပြီးတော့လဲတယ်ကပိလို့ပြီလဲတဲ့အခါကျတော့ဟိုကသူ့ကိုမကြည်ဘူးမကြည်တာကဘာကြောင့်လဲဆိုတော့သူတို့တာဂီဝင်မင်းမျိုးစစ်စစ်မဟုတ်ဘူးသူတို့ကလိန်ပေးလိုက်တာဒီဝိတတုပကျွန်မသားဒါပေမဲ့လို့ကျွန်မသားလို့ထင်ထင်ရှားရှားပြောပြီးထုတ် ပယ်မြင့်လိုက်ရမှာကလည်းမဖြစ်ဘူးကောသလမင်းကြီးသိတော့စိတ်ဆိုးလို့ရှိရင်သူတို့တိုင်းပြည်တိုက်ခိုက်တတ်ဖြတ်ပြစ်မှာစိုးလို့ဒါနဲ့ဝိတတုပါလာတော့မသိမသာလက်ခံရတယ်ဒီသူတို့ရဲ့တာဂိဝမင်းအမျိုးအနွယ်မင်းသားတယောက်အနေနဲ့ပဲလက်ခံရတယ်ဝိတတုပပြန်သွားတဲ့အခါကျတော့ဝိတတုပထိုင်တဲ့ပြင်ကြထိုင်တဲ့နေရာကိုရေဆေးပြလိုက်တယ်။ဘာကြောင့်လဲဆိုတော့ကျော်မသာလာထိုင်တာတဏ္ဍသကုအိန္ဒိယမှာအဲ့ဒါမျိုးတွေသိရှိတယ်။ အရေဆေးပြီးတော့ပြစ်လိုက်တယ်ရေဆေးပြစ်လိုက်တော့အဲ့ဒါကိုနောက်ကြံနေတဲ့ဝိတ္တုဘရဲ့ကျွန်တယောက်ကတွေ့တဲ့အခါကျတော့နောက်ဝိတ္တုဘပြောတော့ဝိတ္တုဘရညှိုးဖွဲ့တယ်ကောင်းပြီငါကြီးလို့ရှိလို့ရှိရင်တော့ဒီတာကူမင်းနေအကုန်ပတ်မယ်ဒါနဲ့ဒီလိုနဲ့နေကြပြီးတော့တနေ့ကောသလမင်းကြီးဆိုကြပါစို့နိုင်ရဆံရောနိုင်ရဆံပုံလက်သူကအပြည့်စုံရေးထားပါတယ်ဘုန်းကြီးကအဲ့ဒါပြောကြတာမဟုတ်ဘူးဒီမှာ မြတ်စွာဘုရားတာဂိဝင်မင်းမျိုးတွေကိုကတင်တာပဲပြောကြတာနိုင်ရဆန်တဲ့အခါကျတော့ဘသူကမင်းတက်ဖြစ်လဲဆိုဝိတ္တုဘကသောတိပြည်မှာကောသလနန်တက်ပြီးတော့ဘယင်ဖြစ်တယ်ဘယင်ဖြစ်တော့ဝိတ္တုဘကအရင်ကရံညိုးကိုသူစိတ်ထဲမှာမကြည့်ဘူးငါနေရာကိုငါ့ကိုရစ်စေးတယ်ဆိုပြီးပြီးတော့တခါနောက်စုံစမ်းတဲ့အခါကျတော့သူ့အမေဟာတာဂိဝင်မင်းမျိုးမဟုတ်ဘူးကျွန်မဖြစ်တယ်သူ့ ဖခင်မိတော်ကြီးကိုလိမ့်ပြီးပေးလိုက်တယ်ဆိုတာလဲဒါလည်းသိတယ်ဒါကြောင့်မလို့အခဲမကြည့်ဘူးရံညိုးဖွဲ့တယ်တော်တော်ရံညိုးကြည့်တဲ့လူနော်ငငယ်ကလေးကဖွဲ့တာနော်อืมတကယ်လူပဲကြောက်เสียမကောင်းဘူးလားဘယ်သူလဲဝိတုပါနော်ဘာဖြစ်လို့အာဟရံညိုးကြည့်လွန်လွန်လို့ဒါလေးဘာဟုတ်လဲရေစေးတာသူ့ဟာသူစေးပေါ်ကိုဘယင်ဖြစ်နေပြီပြီးပြီပေါ့မဟုတ်လား အမှန်တန်မြင့်တဲ့အဆင့်ရောက်နေပြီဟာပဲဟိုဟာဖယ်ထားလိုက်ပေါ့အဲ့ဒါမနေဘူးကဲတတ်မယ်ဆိုပြီးတော့စစ်တပ်ကြီးနဲ့ကပိလုပဲထွက်သွားတယ်ထွက်သွားပြီးတော့ကပိလုနဲ့နေဇကောသလတိုင်းနဲ့နေဇသူ့တိုင်းဘက်ကတိုင်းဘက်မှာပဲသူစစ်တပ်ကြီးတက်ချထားတယ်သူသဝံလာပုတ်မနဲ့တူပါတယ်မင်းတို့အကုန်အသက်ခံရင်ခံရမလားဒါမှမဟုတ်စစ်တိုက်မလားဒီလိုနဲ့တူပါတယ် မြတ်စွာဘုရားသိတော်မူတဲ့အခါကျတော့ဘုရားရှင်ကဆွေမျိုးတွေကတင်ဥမှပဲဆွေမျိုးတွေအကျိုးဆောင်ဥမှပဲညာတ္ထစရိယာဆွေမျိုးအကျိုးကျင်ဥမှပဲဆိုမြတ်စွာဘုရားတပါးတည်းကြွသွားပြီးတော့ကပိလိုဘက်ကနေတဲကအရိပ်ကျိုးတို့ကျဲတဲ့ရှိတဲ့တစ်ပင်တစ်ပင်အောင်နှွေခါကြီးသွားပြီးမြတ်စွာဘုရားတရင်သုံးတယ်မလမကမှဝိတတုပါကအင်မတန်အရိပ်ကောင်းတဲ့ညောင်မင်းကြီးအောက်မှာသူ့စစ်ဘူကြီးတွေနဲ့ထိုင်းနေတယ်မြတ်စွာဘုရားကဝိတတုပါလှမ်းမြင်တဲ့အခါကျတော့ဝိတတုပါကမြတ်စွာဘုရားလာလျှောက်တယ်ရှင်တော်မြတ်ဘုရား နေကအင်မတန်ပူပါတယ်ဗျာတစ်ပင်ကအရိပ်ကျိုးတို့ကျဲတဲ့ပဲကျဲတဲ့ပဲရှိပါတယ်ဒါကြောင့်မို့လို့အရိပ်ကောင်းတဲ့တစ်ပင်အောက်ကြွတော်မူပါဗျာဆိုပြီးတော့သူနေတဲ့ညောင်မဲအောက်ကိုမြတ်စွာဘုရားပင့်တယ်ဒီခါမှာမြတ်စွာဘုရားကမဟာရာဇာတဲ့ဆွေမျိုးတို့အရေးဆိုတာအင်မတန်အေးမြတယ်တဲ့ဒါကြောင့်မလို့ရှိစေတော့တို့မြဒီမှာပဲတရင်တော့မကြွဘူးတဲ့ဝိတတုကနားတယ်လိုက်တယ် ဆွေမျိုးတို့အရေးဟာအင်မတန်အေးမြတယ်ဆိုတဲ့စကားကြောင့်ဩမြတ်စွာဘုရားသူ့ဆွေမျိုးတွေကိုကာကွယ်ဖို့လာတာပဲပဲလေလို့ဆိုမြတ်စွာဘုရားကြီးညိုတဲ့စိတ်နဲ့ပဲဝိတတုပါမတိုက်တော့ဘဲနဲ့တတ်ကြီးခောက်ပြီးတော့သာဝတိဌိနံပြန်သွားတယ်မြတ်စွာဘုရားလည်းအဲ့ဒီခါကျတော့မှပဲဇေတုံကိုပြန်ကြွလာအဲ့ဒီပုံအဲ့ဒီနည်းနဲ့တတိယတိုင်းတတိယတိုင်းအမတန်ရံညိုးကြည့်တဲ့ဒီဝိတတုပါဟာ ဒုတိယအကြိမ်လဲသွားတယ်မြတ်စွာဘုရားဒီလိုကာကွယ်တဲ့အတွက်ပြန်လာတယ်တတိယအကြိမ်လဲသွားတယ်မြတ်စွာဘုရားကာကွယ်တဲ့အတွက်ပြန်လာတယ်ဘုရားရှင်ကဆွေမျိုးတို့ကိုထောက်ပံ့တာချီးမြှင့်တာတဲ့စတုထအကြိမ်သွားတော့မြတ်စွာဘုရားသိတယ်ဒီခါကျတော့မြတ်စွာဘုရားကဆင်ញံတော်မူတယ်ဩဒီတာဂီဝိမိနေငါရဲ့အမျိုးတွေဟာဘလို့ကာကွယ်ကာကွယ်သူတို့ရဲ့ရှေးအကုသိုလ်ကံကြောင့် သေဘေးကလွတ်ဖို့မရှိတော့ဘူးဒါကြောင့်ကာကွယ်လို့ကာကွယ်လို့မဖြစ်တော့ဘူးဆိုမြတ်စွာဘုရားမကာကွယ်ဘူးမြတ်စွာဘုရားမကာကွယ်တော့မြတ်စွာဘုရားမကြွတော့ဝိတရုပါလည်းပဲလွတ်လွတ်ကျွတ်ကျွတ်ပဲကပိလုထိနံကပိလုပဲကြီးပဲစစ်တပ်ချင်းနဲ့ခြီးသွားပြီးတာဂီဝင်မင်းတွေအကုန်တတ်ပြလိုက် ကလေးတောင်မချမ်းဘယ်သူတွေလွတ်တယ်လဲလို့ဆိုတော့ တချို့တာဂီဝင်မင်းကမြက်ကိုဂိုင်းထားပြီးတော့သူတို့ကမေးသေးတာတဲ့မင်းတာဂီဝင်မင်းလားလို့ဒီလိုမေးသေးတာတဲ့စစ်သားတွေကတာဂီဝင်မင်းမဲ့ဆိုရင်တတ်ပြလိုက်တာပဲတဲ့အဲ့တော့တချို့တာဂီဝင်မင်းတွေကမြက်ဂိုင်းထားပြီးတော့တာဂီဝင်မင်းလားလို့ဆိုတော့မြက်ပါလို့ပြောတယ်တဲ့သူကရည်ရွယ်တာကလက်ထက်မှာဂိုင်းတဲ့မြက်ကိုရည်ရွယ်တယ်ပေါ့လေမလိန်ကျင်လို့ဘာကြောင့်မလိန်ကျင်တယ်လဲလို့ဆိုတော့ အရိယာပုဂ္ဂိုလ်များတာဂိဝမိနေကအရိယာပုဂ္ဂိုလ်တွေပဲတဲ့ဒီအရိယာပုဂ္ဂိုလ်တွေဆိုတာဟာသောတာပတ္တိအ ਨੇ ဆုံးသောတာပတ္တိမဉ္ဇဉ်ဖွဉ္ဇဉ်ရတယ်ဆိုလို့ရှိရင်ငါးပါးသီလလုံးကျုံတယ်အရိယကန္တသီလခေါ်တယ်အဲ့တော့သူတို့မလိမ်ဘူးဒါကြောင့်မြက်ကင်ထားပြီးတာကိဝမင်းလားလို့မေးလို့ရှိရင်မြက်ကိုပြပြီးမြက်ပဲလို့ဖြေလိုက်တယ်တိနာတချို့ကလည်းကျူကင်ထားတယ်ကင်ထားပြီးတော့ဒါကျူပဲကျူရိုးပဲလို့ဒီလိုပြောလိုက်တယ် အဲ့တော့စစ်သားတွေလည်းပဲအော်သူတို့တာကီဝင်မင်းမဟုတ်ဘူးဆိုပြီးတော့မတတ်ကြတော့ဘူးတဲ့အဲ့ဒီပုံကိုယ်တွေတော့လွတ်တယ်အဲ့တခြားတာကီဝင်မင်းတွေတော့သိကုန်တယ်တဲ့ဘာကြောင့်လဲလို့ဆိုတော့တဲ့ရှေးကသူတို့အကုသိုလ်ကံကအမရန်ကြီးမတဲ့အကုသိုလ်ကံကိုတညီတညွတ်ထက်တစိတ်ထက်တဝါနဲ့ပြုခဲ့ကြလို့မို့တဲ့ဒါကြောင့်ဒီနေရာမှာဖယားတောင်ကဲတင်လို့မရတဲ့အဖြစ်ရောက်ပြီးတော့အာလုံးအသက်ခံရတယ်တဲ့မျိုးပြုတ်ခံရတာ အဲ့တော့သူတို့ဘာကြောင့်ရှေးကဘယ်ကံကြောင့်များသူတို့ဒီလောက်တောင်ကြီးမားတဲ့အစုလိုက်အပြုံလိုက်အသက်ခံကြရလဲမြစ်ထဲအစိတ်ခလို့တဲ့မြစ်ထဲအစိတ်ခလို့တဲ့ရှေးဘဝတစ်ခုကသူတို့မြစ်ထဲမှာအစိတ်ခလို့မို့ဒါကြောင့်မလို့ဒီဘဝမှာမြစ်ထဲအစိတ်ခတယ်ဆိုတော့မြစ်ထဲမှာနေတဲ့ငါးတွေလည်းသိမှာပေါ့ဒီမြစ်ရေတောက်တဲ့နွားတွေကျွဲတွေလည်းသိမှာပေါ့လူတွေလည်းသိမှာပေါ့ အများကြီးတစုရဲတပြုံနဲ့တေကြမှာဆိုတော့သူတို့လည်းပဲတပြုံကြီးပဲတေရတာဗောတဲ့ဒါကြောင့်အစိတ်ခတ်ဖို့များစိတ်မကူးကြနဲ့ဟုတ်ကဲ့လားအစိတ်ခတ်ဖို့များစိတ်မကူးကြနဲ့ဒီနေ့နေ့တော့အဲအကုသကံကျိုးပေးဆိုတာဖရာတောင်ကယ်လို့မရဘူးမဟုတ်လားဖရာတောင်ကယ်လို့မရဘူးပဲတော်ပါသေးရဲ့ ဗမာပြည်မှာအဲ့ဒါလို့အစိတ်ခတ်တဲ့တာကီဝင်မင်းတွေမရှိလို့နော်ဟမ်ဟောရှိလားဟမ်အဲဒီလိုဆိုရင်လဲဩတတိယပြီဟိုလိုနဲ့တူတဲ့သချင်းတစ်ခုကြားဦးရဲ့လေသချင်းတစ်ခုကြားဘူးတာမဟုတ်ပါဘူးငငယ်က ဆိုဘူးတဲ့တကောင်အဘိယာသာတို့ဗမာတာကီမျိုးဟာမို့မညို့ကုန်သေးစား ဟုတ်တယ်မဟုတ်လားဘာမျိုးတဲ့လဲသာဂီမျိုးတဲ့ဝိတတုပါတိုက်တဲ့အခါကျတော့တချို့ကိုလွတ်လက်လွတ်တွဲထွက်ပြေးလာတဲ့သာဂီတွေကဗမာပြည်ဘက်ရောက်လာတော့အဘိရာဇာဆိုတဲ့သာဂီဝင်မင်းကစပြီးဖွာလိုက်တဲ့သာဂီဝင်မင်းမျိုးတွေတဲ့ဒါကြောင့်မို့အကျင့်ပါလာတာအဲ့လိုပဲတွေးရတော့မှာပဲဒီလိုဆိုရင်တော့ရှိရင်ပေါ့လေနော် ရှိရင်တော့အကျင့်ပါလာတာလို့တွေးရတော့မှာပဲနော် ထားကြပါစို့ဒီတော့အဲ့ဒီစာအုပ်ထဲမှာတော့ဆွေမျိုးတို့ကိုကြိုးစားပြီးတော့ဆွေမျိုးတို့ဘေးအန္တရာယ်ကယ်တဲ့ဖះလောက်မြောင်မင်းအကြောင်းလေးထည့်ရေးထားတယ်နော်ဒါပေမဲ့အဲ့ဒါကိုတော့ကုပါသကုစာအုပ်ထဲကြည့်ကြတော့ညာတကနိစ္စသင်္ကဟောအနွေဇာနိကာမဏိဧတံမင်္ဂလမௌတမအနွေဇာနိကာမဏိဒုစရိုက်ကင်းစင်ဖြစ်မထင်မဲ့ဖြူစင်သောအမှုတို့ကိုပြုအပ်ခြင်းသည်လည်း ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေသည်ဒုစရိုက်ကင်းစင်တဲ့အမှုဟုသမျှဒါအပြစ်ကင်းတဲ့အမှုကြီးပဲဒီအမှုတွေဆိုလို့ရှိရင်ပြုဒုစရိုက်မဟုတ်တဲ့သူစရိုက်ကိုမှုပြု သူစရိုက်နှုတ်မှုပြုသူစရိုက်စိတ်မှုပြုဒီလိုမဟုတ်လားဆိုအနဝိဇာနိကမ္မာနိ ကဲရှိသောမဲ့အာရတိဝိရတိပါပါမိစ္ဆပါဏာစတယမောအပမဒောစဓမ္မေသူဣဒံမင်္ဂလမုဒ္ဓမာဒေဝတေတိလိုရေးဖြင့်မေးလျောက်ထားသည့်ဥနတအာရတိဝိရတိပါပါဒုစရိုက်တရားအပြစ်များကိုညာအားထင်းထင်ကောင်းစွာမြင်၍စိတ်တွင်ပဲခွာကိုနှုတ်မှလည်းယံခါတစင်မဖြစ်လေအောင်ကျင့်ဆောင်ရခြင်းသည်၎င်း မိစ္ဆဘာနာစတယမောအယက်သေးဤမူရည်ကိုမတတိစရာအစိတ်စာသို့ဝေးစွာရှောင်ခြင်းမြည်မိ၎င်းဝါမိလျောစေတမူရတ၍မကတတိရှက်မရှိပဲကိုရှိအဝတ်ကွင်းလုံးကျွလျက်နှုတ်လို့ကိုလို့ထင်တိုင်းလွတ်၍ယွင်းချွတ်လွဲမှအပြစ်များသည့်သောစာသေးစာမူရစာကိုတဏှာမလိန်ဆောင်စည်းထိန်သိမ့်ခြင်းသည်၎င်း အပမဒေါသဓမ္မေတုဒါနသီလာဘာဝနာစသကောင်းမှုများကိုမချားနေညတတိယခြင်းဤ၎င်းဧတံတရားသုံးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလံជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်းဆိုအာရတိ အဲ့ဒီမှာအာရတိဝိရတိပါပါကိုရှေ့ကဘယ်လိုဘာသာပြန်လဲဆိုတော့ပါပါမကောင်းမှုမှအာရတိစာဝေးစွာရှောင်ခြင်းအခြင်းဒီ၎င်းဝိရတိစာအထူးရှောင်အထူးသဖြင့်ရှောင်ခြင်းအခြင်းဒီ၎င်းလို့ဒီလိုပေးတယ်ဒါပေမဲ့အဓိပ္ပာယ်ကတော့အတူတူပါပဲကျမ်းဂန်ကတော့ဘယ်လိုဖွင့်တယ်လဲဆိုတော့ပါပါမကောင်းမှုမှအာရတိစစိတ်ဖြင့်ရှောင်ခြင်းခြင်းဒီ၎င်းနဲ့အာရတိရှောင်ခြင်းနာကစိတ်နဲ့ရှောင်ခြင်းနာရတယ် ဝိရတိစကိုနှုတ်ဖြင့်ရှောင်ကျင်ခြင်းဒီ၎င်းအဲ့လိုဆိုစိတ်နဲ့ရှောင်ကျင်တယ်ဆိုတာကဒီမကောင်းမှုရဲ့ဗဏိပါဏတိပတ္တအဋိဏဒါနအစိုက်တဲ့ဒုစရိုက်တရားတွေရဲ့မကောင်းညို့ကိုလှမ်းပြီးမြင်တော့ဒီဒုစရိုက်တရားတွေပြလို့ပြုလို့ရှိရင်တော့မကောင်းညို့ဆိုကြရမှာမဟုတ်ချပဲလို့သေးသေးချာချာညာနဲ့မှသိမြင်တဲ့အတွက်ဒီဒုစရိုက်တရားတွေငါတော့ဘယ်တော့မှမလုပ်ဘူးလို့စိတ်ပဲ စိတ်နဲ့ဆုံးဖြတ်ပြီးရှောင်ကျင်တာဟာအဲ့ဒါအာရတိပါပါတဲ့မကောင်းမှုမှစိတ်နဲ့ရှောင်ကျင်တယ်ဝိရတိပါပါဆိုတာကစိတ်ဆုံးဖြတ်ထားတယ်လို့နှုတ်ကလည်းမကောင်းတဲ့စကားတွေမပြောဘူးကိုယ်ကလည်းမကောင်းတဲ့အလုပ်တွေမလုပ်ဘူးကာယကံဒုစရဝစီကံဒုစရတွေမပြုမပြောမလုပ်ဘူးအဲ့ဒါလို့ရှောင်တာဝိရတိပါပါတဲ့လူရင်းကတော့အာရတိဝိရတိပါပါနှုတ်နဲ့လည်းရှောင် ဘာလဲစိတ်နဲ့လဲရှောင်နှုတ်နဲ့လဲရှောင်ကိုယ်နဲ့လဲရှောင်မနောကံဒုစရိုက်လည်းမကျင့်နဲ့ဝစီကံဒုစရိုက်လည်းမကျင့်နဲ့ကာယကံဒုစရိုက်လည်းမကျင့်နဲ့ဒါပဲမဟုတ်လားအဲ့ဒါလို့မကျင့်ခြင်းဟာជីវာချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပဲဒီအဲ့ဒီဒုစရိုက်တရားတွေကျင့်ပြီဆိုလို့ရှိရင်တော့အမင်္ဂလာပါပဲဒီဒါကြောင့်အာရတိဝိရတိပါပဒုစရိုက်တရားအပြစ်များကိုညာအားထင်ထင်ကောင်းစွာမြင်၍ ဒုစရိုက်ပြုခြင်းကြောင့်ရနိုင်တဲ့အပြစ်တွေကိုဉာဏ်နဲ့မှပြက်ပြက်ထင်ထင်သိမြင်တာနဲ့ဒီဒုစရိုက်တွေငါတော့ငါဘယ်တော့မှမလုပ်ဘူးလို့စိတ်ဆုံးပြပြီးရှောင်တာညာအထင်နဲ့ကောင်းစွာမြင်၍စိတ်တွင်ပဲခွာ စိတ်ထဲမှာရှောင်တယ်ကိုနှုတ်မှလည်းရံခါတစ်စစ်မဖြစ်လေအောင်ကိုနဲ့လည်းဒုစရိုက်မပြူဘူးနှုတ်နဲ့လည်းဒုစရိုက်မပြူဘူးဘယ်ခါမှမပြူဘူးလို့အဲ့ဒါလို့ရှောင်ကျင်တာဟာအာရတိဝိရတိပါပါမင်္ဂလာပါတဲ့ ကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပဲပဲတဲ့ဒီတော့အဲ့ဒီမှာကိုနှုတ်နဲ့ရှောင်ကျင်မှုဝိရတိပါပါနဲ့ပတ်သက်လို့တမ္ပတ္တဝိရတိတမာရဏဝိရတိသမုတ်စေရဝိရတိလို့ရှောင်ကျင်ဤသုံးမျိုးကျမ်းဂန်တို့ကဖွင့်ပြရိုးထုံးတာရှိတဲ့အတိုင်းဒီထဲမှာလည်းထည့်ထားတယ်တမာဒါနဝိရတိဆိုတာတိတ်ခါဖို့ဆောက်တည်ပြီးတော့ရှောင်ကျင်တာဗာဏတိပန္တာဝေရမဏိတိတ်ခါပရံတမာရိယာမိတ္တဝါရဲ့အသက်ကိုမတတ်ဖဲရှောင်ကျင်ပါမယ်ဖေယျ သူတို့ကပစ္စည်းမတရားမယူပဲချောင်ကျင်ပါမယ်ဖေဟာကာမဂုဏ်တို့၌မာယံစာမကျင့်ပါဖေဟာလိမ်မပြောပါဖေဟာအယက်သေးစာမတောက်စားပါဖေဟာလို့တိခါဘုဆောက်တည်ပြီးရှောင်နာကသမာဒါနဝိရတိဒီလိုမဟုတ်ပဲနဲ့တိခါဘုတော်မဆောက်တည်ဘူးရှောင်ကျင်စရာအာယုံနဲ့ပက်ပင်းမှဂျုံလာတဲ့အခါမှာမပြုတ်ဝဲရှောင်ကျင်တာဟာဒါတမ္ပတ္တဝိရတိဆိုကြပါစို့ငါအယက်မတောက်ဘူးလို့ဆုံးဖြတ်ထားတဲ့မိတ်ဆွေတငယ်ချင်းက ဟိုပျော်ပျော်ပါပါပေါ့လာလိုက်ခဲ့ပါအောင်ရဲမတော့ရှင်လဲဟိုခါကျတော့ဖြော်ရမကတောက်တာပေါ့ဆိုပြီးခေါ်သွားဆိုင်ထဲရောက်ရောက်တဲ့အခါကျတော့သူတို့ကတော့အကောင်းဆုံးဆိုတဲ့အရက်တွေကိုဝယ်လို့ဝယ်ပြီးတော့တောက်ကြတယ်ကိုကလည်းရှောင်ထားတယ်လို့အရင်ကတော့တောက်ရိုးတောက်စင်ရှိတယ်အရက်ခုဖြတ်မယ်ဆိုပြီးရှောင်ထားတာဒါရင်မြင်တော့တရေကြတောက်လိုက်ရမလားဟဲ့မတော့ပါဘူးဒါမတော့လည်းဖြစ်တာပဲ gain လိမ္မောတစ်ခွက်ပေးဗျာယူလာတဲ့ဂိုင်းသင်တို့ကရန်တောက်ဘာတောက်ညာတောက်ဘီယာတောက်တို့ကလိမ္မောတောက်ပြီးသွားရောဂိုင်းပြန်ညစို့ရှောင်သလားမရှောင်ဘူးလားတိတ်ခါဘုဆောက်တီလို့ရှောင်နာလားပက်ပင်းမှာတွေ့တဲ့အခါမှာရှောင်သင့်လို့ရှောင်နာလားအဲ့ဒါကိုသမ္ပတ္တဝိရတိခေါ်တယ်သမ္ပတ္တဝိရတိခေါ်တယ်သို့တော်လည်း တိခါဘုတ်ဆောက်တည်ပြီးတော့ရှောင်နာကတော့ပိုးပြီးခိုင်မြဲတာပေါ့။အိုးငါတိခါဘုတ်ကြီးဆောက်တည်ထားတာပဲလှုပ်လို့မဖြစ်ဘူး။အဲ့တော့ပိုးပြီးခိုင်မြဲတယ်တမ္ပတ္တဝိရတိဆိုတာကတော့နိုင်တဲ့အခါလည်းရှိမယ်မနိုင်တဲ့အခါလည်းရှိမယ်ပေါ့။ဒီထဲမှာစာအုပ်ထဲမှာပဲပြန်ကြည့်ကြတော့တမာဒါနဝိရတိတိခါဘုတ်ဆောက်တည်ပြီးတော့ရှောင်လို့မလို့အကျိုးရတဲ့နွားပြောက်တဲ့တကားတယောက်သူနေတယ်။နေတော့ သူ့အိမ်ဆုံးခံကြွတဲ့ပိင်္ဂလဗုဒ္ဓရခိတမထီကြွလာတဲ့အခါကျတော့ဥပုပ်နေဆိုတော့ဒီရှင်မြတ်စီဥပုပ်သီလဆောက်တည်လိုက်တယ်ဆောက်တည်ပြီးတော့နွားတွေနွားစကြက်လွတ်လိုက်တယ်နွားတွေသွားစားနွားသိငိမ်ကြတဲ့အခါကျတော့သွားသွင်းမှုလိုက်ရှာနွားမတွေ့နွားမတွေ့တဲ့အခါကျတော့တောင်အမြင့်တနေရာတောင်ဆောင်ကနေပြီးမတ်တရပြီးနွားတွေရှိမဲ့နေရာ မျောပြီးကြည့်တယ်ကြည့်တဲ့အခါမှာအဲ့ဒါလိုကြည့်နေတော့မှစပကြီးမွေးတကောင်ကသူ့ခြေစလုံးလာပြီးပတ်တယ် ပတ်တော့ရှိသလောက်တင်းကနေနေလို့ကြည့်လိုက်တဲ့အခါကျတော့စပကြီးမွေလက်ထဲမှာလဲနွားချသွားတော့ဒုတ်ရဲ့ပဲကိုရဲ့ပါတယ်ဒါနဲ့လက်ထဲမှာတဲ့ပဲကိုနဲ့စပကြီးမွေပိုင်းမလို့လက်မြောက်လိုက်တယ်ပြီးတော့မှတတိယအော်ငါဒီကနေ့သီလဆောက်တည်လာခဲ့တာပါလားအရှင်ဘင်္ဂလားဗုဒ္ဓရေကတာမထီထန်ဆောက်တည်လာခဲ့တာပါတတိယတော့ကိုင်းဆောက်တည်ထားတဲ့ဒီလတော့အပြည့်မခံဘူးယဟန်တော်တန်ဃာတော်ရှေ့မှာ ပေးထားတဲ့ဂရိဖြတ်တယ်ဆိုလို့ရှိရင်ရဟန်းတော်တန်ခါတော်ကိုမယိုသေးရရောက်တယ်ဖရာတရားတော်လည်းမယိုသေးရရောက်တယ်တရားတော်မယိုသေးဘူးဆိုရင်ဖရာမယိုသေးရလည်းရောက်တယ်သေခြင်းလည်းသေပါစေတော့ငါတိလငါမဖြတ်ဘူးဆိုပြီးပဲကုတ်ကိုတော်တယ်ပြစ်ချလိုက်ပဲကုတ်လည်းတော်တယ်ရောက်သွားရောမွေကလည်းရှော့ကနေသူ့ခြေသလုံးပတ်ရကနေပြီးတော့ခွေးအခွေးဖြီးပြီးတော့တော်တယ်ဝင်သွားတယ်အသက်ဘေးမှာချမ်းသာရရသွားတယ်တဲ့သမာဒါနဝိရတိဒုစရိုက်တရားကို တိုက်ခါဖို့ဆောက်တည်ပြီးရှောင်ကျင်ခြင်းညောင်းရတဲ့ជីវွားချမ်းသာကြောင့်မင်္ဂလာမဟုတ်ပေဘူးလားနောက်တစ်ခုကတမ္ပတ္တဝိရတိမအေးနေမကောင်းတဲ့အခါကျတော့တာကြီးလောက်တဲ့လူကဒီမေအေးနေမကောင်းတာဟာယုံသားစုံနဲ့ဆေးနဲ့ကျွေးမှသာလည်းပြောက်မယ်လို့ဆေးစရာပြောတဲ့အတွက်ညီငယ်လောက်တဲ့လူကိုယုံသားအချခိုင်းတယ်ညီငယ်တော်တဲ့ထွက်သွားတယ်ထွက်သွားပြီးယုံထောင်းနဲ့ယုံထောင်းတော့ယုံထောင်းတဲ့ကြော့ခွင်းမှာတော့မမိပါဘူး သူလာတာမြင်တာနဲ့ယုံလေးတကောင်ကအတင်းပြေးတာမှာစဘာပင်နဲ့သူ့ခြေထောက်နဲ့ညှိပြီးတော့မပြေးနိုင်အဲ့ဒီယုံလေးဖမ်းဖမ်းပြီးတော့ဝမ်းသာလိုက်တာဟန်ကြိုက်တာအေးအမိတ်ယောကတော့ပျောက်တော့မဟဲ့အဲ့လိုဆိုပြီးယုံလေးဖမ်းပြီးတော့လာတတ်မလို့ကြာနောက်ကြတော့တရိယာအိုးစဉ်းစားသမောနင့်အမေအသက်ရှင်စေခြင်းနာနဲ့တတ္တဝါတခြားတတ္တဝါတူရဲ့အသက်ကို သေသေးရမယ်ဆိုရင်တရားမလားဒါတရားဟုတ်ကဲ့လားစဉ်းစားတယ်အဲ့တော့မတရားဘူးမတရားဘူးစိတ်ထဲကမတရားဘူးမတရားဘူးဆိုတော့ဒီလိုဆိုလို့ရှိရင်အမေအသက်သေးခြင်းလဲသေးသူတော်ဘာအသက်နဲ့တော့အမေအသက်ကိုမလဲနိုင်မကဲနိုင်ယုံကလေးရေချမ်းချမ်းသာသာပဲသွားပြီတော့ဆိုပြီးလွတ်ပြလိုက်တယ်လွတ်ပြလိုက်ပြီးတော့အိမ်ပြန်သွားအိမ်ရောက်တဲ့အခါကျတော့ကိုကစီမင်ငါညီယုံရခဲ့လားအကျိုးအကြောင်းသူအကုန်ပြောပြတော့အကိုကသူ့ဆူတယ် ရပြီးသားယုံလွှတ်ရမလားလို့အမေကိုမချစ်လို့မင်းဒီလိုလုပ်တယ်ဩကဲအကိုနဲ့ညီဘယ်သူတရားရှိလဲညီကတရားရှိတယ်နော်တတိထားစရာမကောင်းဘူးလားတတိထားစရာပဲဒီတော့ညီကကိုင်းကိစ္စမရှိဘူးငါတစ္ဆာဆိုမဲ့အဲ့ဒါလို့ဆိုပြီးတော့အမေအဲ့တဲ့နေရာတော့အမေအနာဘောအသာလက်တင်ပြီးတော့ ငါဟာလူမှန်းသိတတ်စာအရွယ်ကစပြီးဒီကနေ့အထိသူတို့ဘာအသက်ကိုမတတ်ခဲ့ဘူးပါဘူးအဲ့ဒီသစ္စာစကားမှန်냐တယ်ဆိုလို့ရှိရင်အမေယောဂအခုချင်းပိန့်ကြဘက်တင်ရေမတင်လျှော့ကြတဲ့ကဲတော့ပျောက်ကင်းပါစေလို့သစ္စာပြုလိုက်တဲ့တခါတည်းမအေယောဂဟာပျောက်သွားတယ်ဒါလည်းပဲဒုစရိုက်တွေ့ကြုံလာတဲ့ဒုစရိုက်ကိုတွေ့ကြုံခိုက်မှ မပြည့်ဝဲရှောင်ကျင်လိုက်လို့မလို့ရတဲ့ဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာမဟုတ်ပေဘူးလားအမှန်တန်သေးကြရီလိုက်နာစရာအတုယူစရာမကောင်းဘူးလားလိုက်နာစရာအတုယူစရာကောင်းတယ်အယက်သေးသာတောက်စားခြင်းဟာအမင်္ဂလာဆိုတာကတော့ဘယ်သူမှပြောစရာမလိုဘူးအကုန်သိဟုတ်ကဲ့လားဒီတော့ အဲ့ဒီအယက်သေးစားကိုမတောက်စားခြင်းကြောင့်ရှောင်ကျင်တယ်ဆိုရင်တော့ជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာဆိုတာကမသေးကြဘူးလားအယက်သေးစားတောက်စားခြင်းကြောင့်မင်္ဂလာအမင်္ဂလာ ဖြစ်သွားတာတခုတော့ပြောပြပါရစေနည်းနည်းရှေးကသာသနာ့ဘအချိန်မှာဟိမန္တတော်မှာယသိတွေသမထကမ္မနာအထုတ်ပြီးဇံပိန်ရှင်တွေရပြီးတော့ဇံချမ်းသာခံစားတည်တည်တည်ဘူးတပုတွေစားနေကြနောက် မိုးကာလအခါကျတော့မြို့နာရွာနာလာပြီးခိုးပြီးတော့ရှင်စားအလုံးမှာဗာရသိဗာရတသိမင်းရဲ့ဥယျာဉ်ထဲမှာလာနေပြီးတော့ရထဲရွာထဲဆွမ်းခံပြီးတော့စားကြအဲ့ဒါလို့စားကြတော့တနေ့မှာတကာတယောက်ကယသိတွေကိုအမတန်ကြီးညိုတဲ့အခါကျတော့သူတို့တိုင်းပြည်မှာ အကောင်းဆုံးဆိုတဲ့အဖျော်ယမကာကိုယသိတွေလူတန်းတယ်ဆောင်းကန်ကြွလာတော့ အရှင်မြတ်အရှင်မြတ်တို့ဘုရားဒီဖြောရမကားတော့ဒီတိုင်းဒီမှာအကောင်းဆုံးပါပဲတောက်လိုက်ရင်ချူမြူလိုက်ရင်အရသာရှိတယ်တောက်ကြည့်ပါအောင်ဘုရားလို့ဆိုတဲ့အခါကျတော့ယသိတွေတောက်ကြည့်အရသာရှိလို့ယသိတွေလည်းမလေးတဲကောင်းတဲ့ဖြောရမကားပါလားဟိမန္တာမှာဒါမျိုးမရှိဘူးအဲ့တော့များများတောက်မှဆိုပြီးယသိတွေလည်းတောက်တယ်တဲ့အဲတောက်ပြီးပြန်သွားတဲ့အခါကျတော့လေးကွက်တိုင်းနှင်းပြီးတော့ပြန်သွားကြတဲ့ဆုံးငါညဘာကနေပြီးတော့ဘလောက်ကြည့်ကောင်းလိုက်မလဲနော် အဲ့ဒီမှာလေးဘက်တိုင်းနင်းတာမပြောနဲ့ဒီမှာအမှတ်လွတ်တာတောင်ကြည့်လို့ကောင်းရလားမကောင်းဘူးနော်အမှတ်လွတ်ပြီးဘုန်းကြီးတွေကိုယ်ကသွားနေကြည့်လို့မကောင်းဘူးအဲ့ဒါလေးခွက်တိုင်းနင်းနေဆိုပိုးကြည့်လို့မကောင်းတာပေါ့တရားကလည်းဘယ်ရောက်သွားလဲမသိပါဘူးနော်ဒါနဲ့ဥယျာဉ်နဲ့ရောက်တဲ့အခါကျတော့ယသိတွေဘာဖြစ်လဲဆိုတချို့လဲမူပြီးလဲနေရတယ်တချို့ရတချို့ရသေးတွေလည်းပဲသင်္ကန်းမပါဘူးတဲ့တချင်းတွေဩဆိုနေတယ်တဲ့ အဲတချို့ရသေးတွေကသင်္ကန်းမပါဘဲနဲ့ဥယျာဉ်ထဲမှာလျှောက်ပြီးလေးခွက်တိုင်းနေရင်လှဲ့ပတ်ပြီးစူးညံနေတယ်တဲ့အမလေးကြီးညိုစရာရသေးကြီးတွေနော်။ဘာကြောင့်ဖြစ်တာလဲ။အယက်သေးစာမူရစာကိုမတတိစရာအစိတ်စာတို့ဝေးစွာရှောင်ကျင်ရမှာမရှောင်ကျင်မဲမိဝဲမိလို့ရသေးတွေတမထဇာမပြောနဲ့တီလာတောင်မရှိတော့ဟုတ်ကဲ့လားဟိရိဥဒ္ဒပါတော်ရှိသေးရဲ့လား မရှိတော့ဘူးအမင်္ဂလာဖြစ်သွားပြီနောက်ကြတော့အမှုပြေတဲ့အခါကျတော့မှသူတို့ကိုသူတို့ပြန်ကြည့်တော့အမလေးဒုက္ခလားတို့ဘယ်လိုများဖြစ်ကုန်ကြတော့စဉ်းစားကြည့်လိုက်တဲ့အခါကျတော့မှအဲ့ဟိုအိမ်ကအကောင်းဆုံးယမကကတ္တာကစပြီးတရိယာပဲမလေးရှက်စရာကောင်းလိုက်တာဗလားဟဲ့ဆိုပြီးတော့ချက်ချင်းတတိတံဝေကဖြစ်ပြီးတော့သူတို့သမထဇာနေချက်ချင်းပြပြီးအထုတ်ဇံရတဲ့အခါကျတော့မှဂိုင်တို့မြူနာယောနာလာပြီးတော့နေလို့ဒီလိုဖြစ်တာပဲ ဟိမွန်တာပဲပြန်ညလို့ဆိုပြီးတော့ပြန်သွားကြရတယ်တဲ့အဲ့ဒါကြောင့်မို့အရက်ကိုရှောင်မှာအပမဒောဇဓမ္မေတုဓမ္မေတုဒါနသီလဘာဝနာစာသကုသိုလ်တရားတို့ကိုအပမဒောဇမမေ့ရခြင်းဒီ၎င်းကုသိုလ်တရားဘယ်တော့မှမမေ့ပါနဲ့ဒါနပြုတဲ့နေအခါပြုသီလဆောက်တည်တဲ့နေအခါဆောက်တည်ဘာဝနာတရားပွားများတဲ့နေအခါပွားများမေ့နေတဲ့အချိန်ဆိုတာမရှိပါနဲ့တဲ့ မပြုတ်နိုင်သေးတောင်မှအမြဲတတိရှိနေပါစေတဲ့အဲ့တော့တခြားဟာမပြုတ်နိုင်သေးတောင်မှပဲအ ਨੇ ဆုံးဖျားရှိခိုးမှုတော့မပြုတ်နိုင်ဘူးလားပြုတ်နိုင်တာပဲအဲ့ဒါတခြားမပြုတ်မပြုတ်နိုင်တောင်မှဖျားရှိခိုးနေရင်ပဲဒါနသီလဘာဝနာကုသိုလ်ကောင်းမှုမမေ့တဲ့အထက်မပါဘူးလားပါတယ်အဲ့တော့လိုအပ်တဲ့ဝတ္ထုကိုတော့အဲ့ဒီထဲမှာကြည့်ပြီးတော့စာအုပ်ထဲမှာနောက်တစ်ခုသွားမယ်ဘုန်းကြီးတို့မြန်မြန်သွားမှ ကာရဝောစနိဝါဒောစတန်တုဋ္ဌိစကတိညုတာ ကာလေနဓမ္မသဝနာဣတမင်္ဂလမௌတ္တမဒေဝတေတိလိုရေးဖြင့်မေးလျှောက်ထားသည့်ဩနတာကာရဝောစယရဏသုံးမြာဆရာမိဘကျင့်သည်ဆရာမိဘသီလစင်ကြဲတရွယ်ကြည်သူဂုံကြည်သူရိစင်ဖြူစိတ်ထားသူတော်များကိုစိတ်ထားယူသည်နှုတ်ယူသည်၍ယူသည်ကိုမှုအလေးအမြတ်ပြုအပ်ခြင်းသည်၎င်း မိဝဒောစာယာဒုဂုံသိမ်ပညာရှိနှင့်စည်းစိမ်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွကိုနှိမ်ချလျက်ခြေချပစိုးမြူစေကျိုးနှင့်ဂျိုကျိုးသောနွားပမာလာတို့ပြပြစွာနေခြင်းသည်၎င်းတန်တုဋ္ဌိစစာရေတောင်ရေဝဆင်ရေနှင့်နေထိုင်ရာအရာရာတွင် စိတ်ထားပြင်၍လိုခြင်းလောဘမပြင်းပြပဲမြတ်တာချင်းရဲ့တင်းနှိမ်ရောက်ရရခြင်းသည်၎င်း ကတင်ညူတာသူတော်ဘာကျေစုရှိပေဘူးကိုအထုသိတတုံပြန်ဆခြင်းသည်၎င်းကာလေနဓမ္မတဝနာအသိပညာတရာတောဝါအကျိုးများ၍ယုံမှားပဲရှင်ပြန့်လွင့်ကင်းလျက်ပူရင်းထွေတွေငြိမ့်အေးစေသည်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယုသေးစွာဖြင့်တရာရှိသွားစိတ်ဝင်စားလျက်နာကြားခြင်းသည်၎င်းဧတံဣတိယငါပါသည်ဩတ္တမံချမ်းသာဆန္ဒလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဆို သူကိုယူသေးပါတဲ့ယူသေးတိုက်သူဆိုတာဘလို့ပုံကိုယ်တွေဆိုတာမြန်မာပြန်နေတရမြန်မာပြန်နဲ့မှပဲထင်ထင်ရှားရှားပါနေယရနာသုံးပြတဲ့ဆရာမိဘတဲ့ဆရာမိဘသီလစင်ကြယ်တဲ့ပုဂ္ဂိုလ်အသက်ကြီးတဲ့ပုဂ္ဂိုလ်သီလသမารိပညာဂုဏ်သိက္ခာကြီးတဲ့ပုဂ္ဂိုလ်စိတ်ထားဖြူစင်တဲ့ပုဂ္ဂိုလ်သူတော်ကောင်းများအဲ့ဒီပုဂ္ဂိုလ်တွေကိုအဲ့ဒီပုဂ္ဂိုလ်တွေဟာယူသေးတိုက်တဲ့ပုဂ္ဂိုလ်တွေယူသေးပါတဲ့ ဘလို့ယူသေးရမလဲစိတ်แท้ကလည်းလှိုက်လဲစွာယူသေးပါနှုတ်ကလည်းယိုယိုသေးသေးပြောပါမယိုမသေးစကလုံးနေမသုံးပါနဲ့ကိုယ်ကလည်းပဲယိုယိုသေးသေးကိုင်းကိုင်းရှိုင်းရှိုင်းဆက်ဆံပါတဲ့ဒါပြောတာအဲ့ဒီထဲမှာမထင်ရှားဘူးလားထင်ရှားတယ်နော်ယရဏသုံးမြာဆရာမိဘသီလစင်ကြယ်တရွယ်ကြည်သူဂုံကြည်သူဒီ စင်ဖြူစိတ်ထားသူတော်များကို စိတ်ထားอยู่သည်နှုတ်อยู่သည်၍อยู่သည်ကိုမှုအလေးမြပြုအပ်ခြင်းသည်၎င်းအဲ့တော့อยู่သည်တိုက်တဲ့ပုဂ္ဂိုလ်တွေသိရပြီဒါနဲ့อยู่သေးတယ်ဆိုတာဘယ်လိုလဲဆိုတာဒီစာထဲမှာပါတဲ့အတိုင်းဖတ်ပြလိုက်မယ်တရားစကားမရှိအောင်အကုန်တော့ဖတ်မပြနိုင်ဘူးဖြတ်ပြီးတော့ဖတ်ပြမယ်နမ်စာမျက်နှာတရားကိုမှမြန်မာဗုဒ္ဓဘာသာယဉ်ကျေးမှုအစဉ်အလာရယူသေးခြင်းများမှာ ယူသေးတိုက်သူကိုလမ်းသွားနေစေမှတွေ့လင်လမ်းဖယ်ပေးခြင်းယဟန်တန်ဃာဖြစ်လင်လမ်းဖယ်ပေးုံများမဟုတ်ဖက်ထိုင်၍ရှိခိုးဥချခြင်းထိုင်ရန်မသင့်လျော်သည့်နေရာဖြစ်ကဖနှတ်ချွတ်၍ကိုကိုကိုင်းညွတ်လျက်လက်အုပ်ချီနေခြင်းယူသေးတိုက်သူ၏ရှေ့မှဖြတ်မသွားခြင်းအကယ်၍ဖြတ်သွားမှဖြစ်မည်ဆိုလင်ဖနှတ်ချွတ်လျက်ကိုကိုကိုင်းညွတ်၍ခဝေးဝေးမှဖြေးပြေးသွားခြင်း အ ਨੇ ဆုံး10ပေကလွန်သွားမှဖဏတ်ကို ပြန်စည်းခြင်းယူသေးတိုက်သူကရက်နေလင်လဲဤနည်းအတိုင်းပင်ကျင်ញင်ရက်နေသူရန်သွားလင်လဲ10ပေ9ပေအဝေးမှဖဏတ်ကိုချွတ်ခဲ့၍လက်အုပ်ချီကကိုကိုကိုင်းညွတ်လျက်ချင်းကချင်းစကားပြောရန်ရှိက9ပေကအဝေးတွင်ရက်လျက်မတိုးမကျဲယူသေးစွာပြောခြင်း တိုးတိုးပြောလို့ရင်လည်းမကြားရဘူးကြဲကြဲကြီးပြောပြန်တော့လည်းမယိုသေးရရောက်တယ်ဒါကြောင့်မတိုးမကျဲယိုသေးစွာပြောခြင်းကြားလောက်ရုံရနေသူကယဟန်တန်ကဖြစ်လဲထိုင်ရန်တင့်လျော်သည့်နေရာဖြစ်က ထိုင်၍ဥချပြီးမှလက်အုပ်ချီလျက်ယိုသေးစွာလျှောက်ထားပြောဆိုခြင်းထိုင်ရန်မတင့်သည့်နေရာဖြစ်ကဆိုတာနေရာကမတန်ရှင်းလို့ညစ်ပတ်နေလို့ထိုင်ဖို့မဖြစ်ဘူးဆိုလင်းလို့ဆိုလိုတယ်ထိုင်ရန်မတင့်သည့်နေရာဖြစ်ကရက်လျက်ပင်လက်အုပ်ချီကလျှောက်ထားခြင်း ကိစ္စပြီး၍အနီးမှသွားလင်လဲလက်အုပ်ချီလျက်အ ਨੇ ဆုံးခြေငါးလန်းကနောက်ဆုတ်သွားပြီးမှမိမိသွားလိုရာဘက်သို့မျက်နှာလှည့်ယူသွားခြင်းယုတိတိုက်တည်းရဲ့ပုဂ္ဂိုလ်နာကထသွားတဲ့အခါကျတော့ရှင်းနာတယ်မဲ့ထမတ်တရပြီးယုတိတိုက်တူဘက်ကိုနောက်ကြောကြီးပေးပြီးတော့သွားမယ်ဆိုရင်တော်ပါမလားမတော်ဘူးနော်နောက်ကြောကြီးပေးသွားမယ်ဆိုတာဒါအကောင်းဆုံးသကလုံးရွေးပြောရတာဟုတ်ကဲ့လားနောက်တစ်ခါ ထိုင်နေသောယဟန်တန်ဃာထံသွားလင်လက်အုပ်ချီလျက်ကိုကိုကိုင်းညွတ်၍သွားခြင်းမနီးမဝေး၌ထိုင်ခြင်းဒူးတောင်ပေါင်ကားဖြစ်စေခါထောက်လျက်ဖြစ်စေအင်းမင်ခွေလျက်ဖြစ်စေ မထိုင်ပဲကြုံကြုံယုံယုံယူသေးစွာထိုင်ခြင်းဥကြသည့်အခါပစိန်ပေါက်မချပဲဒူးနှစ်ဖက်လက်နှစ်ဖက်နဲ့နဖူးပါကြမ်း၌တီမိအောင်ဥချခြင်းဥချနေသူ၏ရှေ့မှဖြတ်မသွားခြင်း တချို့ဥချနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ကဖြတ်ဖြတ်သွားတာမရှိဘူးလားရှိတယ်ဖြတ်မသွားရဟောဝေးဝေးဝေးနေလို့ဖြတ်သွားတယ်ဆိုနည်းနည်းတော်သေးတာပေါ့တချို့များကြည်နေတယ်ဥကြတဲ့ပုဂ္ဂိုလ်ရဲ့လက်နာကိုခေါင်းနာကိုဖြတ်သွားတဲ့ပုဂ္ဂိုလ်တွေရှိတယ်နော်အဲ့ဒါမယုသေးရာရောက်သည်တဲ့မယုသေးသေးဆိုတာနော်ဥလုံးကိုမယုသေးတာဥအချကံပုဂ္ဂိုလ်လည်းမယုသေးဘူးဥချနေတဲ့ပုဂ္ဂိုလ်လည်းမယုသေးမလေးစားဘူးအဲ့ဒီသဘောတရားဒါကြောင့် ဥချနေသူရှေ့မှဖြတ်မသွားခြင်းထိုင်နေသမျှလက်အုပ်ချီထားခြင်းလျှောက်เสียရှိသည်ကိုလက်အုပ်ချီလျက်လျှောက်ထားခြင်းအနိမထသွားလင်လက်